အခန်းကြီး22အငယ်1မှ9တပန်ယောရှုသည်ရုဘင်အမျိုးဂတ်အမျိုး မနာရှေအမျိုးတဝက်တို့ကိုခေါ်၍ထာဝရဘုရား၏ကျွန်မောရှေမှားထားသမျှအတိုင်းတင်တို့သည်ပြု၍ငါမှားထားသမျှသော စကားကိုလည်းနားထောင်ကြပြီယနေ့တိုင်အောင်ကြာမြင့်စွာသော ကာလပတ်လုံး သင်တို့သည်ညီကိုများကိုမစွန့်ဘဲနေ၍သင်တို့ဘုရားသခင်ထာဝရဘုရားစီရင်မှာထားတော်မူသမျှကိုစောင့်ရှောက်ကြပြီယခုမှသင်တို့၏ဘုရားသခင်ထာဝရဘုရားဂတိတော်ရှိသည့်အတိုင်းညီကိုတို့အားညီတက်ချင်းခွင့်ကိုပေးတော်မူသောကြောင့်တင်တို့ပြန်၍ကိုနေရအိမ်တို့၎င်းယော်ဒန်မြစ်တစ်ဖက်၌သာရဖျားဤကျွန်မောရှိပေးသည့်တိုင်ကိုပိုင်သောမြေတို့၎င်းတွားကြလော့ သို့ရာတွင်ထာဝရဘုရား၏ကျွန်မောရှေမှားထားသောပညာတရားအတိုင်းကျင့်၍တင်တို့၏ဘုရားသခင်ထာဝရဘုရားကိုစိတ်နှလုံးအကျွမ်းမဲ့ချစ်ခြင်းပညာတော်တို့ကိုစောင့်ရှောက်ခြင်းကိုရော၌စည်းကပ်ခြင်းအမှုတော်ကို ဆောင်ရွက်ခြင်းငှာကြိုးစား၍တတိပြုကြလောဟုမှားထားလျက်ကောင်းချီးပေး၍လွှတ်လိုက်လေ၏သူတို့သည်ကိုနေယံအိမ်သို့တွားကြ၏မနာရှေအမျိုးတဝက်အားမောရှေသည်ဘာရှံပြည်၌ မြေကိုပေးနှင့်ပြီအမျိုးတဝဲအားယောရှုသည်ယော်ဒန်မြစ်အနောက်ဘက်၌သူတို့ညီကိုများနှင့်အတူမြေကိုပေး၏ယောရှုကလည်းသင်တို့သည်အလွန်ဥစ္စာရတတ်၍များစွာသောတရိษံရွှေငွေကြေးဝါတန်အဝတ်စာများတို့ကိုယူဆောင်လျက်သင်တို့နေရာအိမ်သို့ပြန်သွားကြလော့ရန်သူတို့၌လူယူ၍ရသောဥစ္စာကိုသင်တို့ညီကိုများ၌ ဝေဖန်ကြလော့ဟုမှားထားလျက်ကောင်းကြီးပေး၍သူတို့နေရာအိမ်သို့လွှတ်လိုက်လေ၏။ထာဝရဘုရားသည်မောရှေအားဖြင့်မိန့်တော်မူသည်အတိုင်း၊ရုဗင်အမျိုး၊ဂဒ်အမျိုး၊မနာရှေအမျိုးတဝက်တို့သည်ပိုင်ထိုက်သောမြေ၊ဂိလဒ်ပြည်သို့သွားခြင်းငှါဣသရေလအမျိုးသားရှိရာခါနာန်ပြည်၊ရှိလောမြို့မှထွက်သွားကြ၏။10 ခါနာန်ပြည်ယော်ဒန်မြစ်နားသို့ရောက်သောအခါ၊ရုဗင်အမျိုး၊ဂဒ်အမျိုး၊မနာရှေအမျိုးတဝက်တို့သည်ယော်ဒန်မြစ်နားမှာထင်ရှားစွာသောယဇ်ပလ္လင်ကြီးကိုတည်ကြ၏။ထိုသို့ရုဗင်အမျိုး၊ဂဒ်အမျိုး၊မနာရှေအမျိုးတဝက်တို့သည်ခါနာန်ပြည်တဘက်၊ယော်ဒန်မြစ်နား၊ဣသရေလအမျိုးသားကူးရာအရပ်၌ယဇ်ပလ္လင်ကိုတည်ကြပြီဟုဣသရေလအမျိုးသားတို့သည်သိတင်းကြားကြ၏။ ထိုသတင်းကိုကြားသောအခါဣဒရေလအမျိုးသားပရိသတ်အပေါင်းတို့သည်စစ်ချီခြင်းဟာရှီလောမြို့၌စီဝေကြ၏ဣဒရေလအမျိုးသားတို့သည်ယေဘရဟိဧလဇာတာဖိနဟန်နှင့်တကွာဣဒရေလအမျိုးအသီးသီးတို့ အထက်က ရွေးကောက်၍လူတထောင်ကိုအုပ်သောအဆွေအမျိုးတကြီး၁၀ပါးတို့ကိုရုဘင်အမျိုးဂတ်အမျိုး မနာရှေအမျိုးတဝက်ရှိရာဂိလန်ပြည်သို့ဆေလွတ်ကြ၏ ထိုမင်းတို့သည်ရုဗင်အမျိုး၊ဂဒ်အမျိုး၊မနာရှေအမျိုးတဝက်ရှိရာဂိလဒ်ပြည်သို့ရောက်၍ထာဝရဘုရား၏ပရိသတ်အပေါင်းတို့မှာလိုက်သည်ကား၊သင်တို့သည်ထာဝရဘုရားကိုယနေ့ပုန်ကန်၍ယဇ်ပလ္လင်ကိုတည်သဖြင့်၊ထာဝရဘုရားနောက်တော်သို့မလိုက်၊ယနေ့လွှဲသွားခြင်းငှါဣသရေလအမျိုး၏ဘုရားသခင်ကို ပြစ်မှားသောအပြစ်ကားအဘယ်သို့နည်း။သင်တို့သည်ထာဝရဘုရားနောက်တော်သို့မလိုက်၊လွှဲသွားရမည်အကြောင်း ဘေဂုရအပြစ်သည်ငါတို့အဖို့မလောက်သလော။ထာဝရဘုရား၏ပရိသတ်တော်၌ဘေးကြီးရောက်သော်လည်း၊ယနေ့တိုင်အောင်ထိုအပြစ်မရှင်းလင်းသေး။သင်တို့သည်ထာဝရဘုရားကိုယနေ့ပုန်ကန်၍၊နက်ဖြန်နေ့ဣသရေလအမျိုးပရိသတ်အပေါင်းတို့ကို အမျက်ထွက်တော်မူမည်။သို့သော်လည်း၊သင်တို့အပိုင်ရသောမြေသည်မစင်ကြယ်လျှင်၊ထာဝရဘုရားအပိုင်ယူတော်မူ၍၊တဲတော်ရှိရာမြေသို့ကူးသဖြင့်၊ငါတို့နှင့်အတူအပိုင်ယူကြလော့ ငါတို့ဘုရားသခင်ထာဝရဘုရား၏ရစ်ပလင်တော်မှတပါအခြားသောရစ်ပလင်ကိုကိုအဖို့တည်၍ထာဝရဘုရားကို မပုန်ကန်ကြနှင့်ငါတို့ကိုလည်းမပုန်ကန်ကြနှင့်ဇေရတအာခန်သည်ကျိန်အပ်သောအရာ၌ပြင်းမှား၍အမျက်တော်သည်ဣဒရလအမျိုးပရိသတ်အပေါင်းတို့အပေါ်မှာရောက်သည်မဟုတ်လောထိုသူသည်ပြင်းမှားသောအပြစ်ကြောင့်တယောက်ထီးသာတရားသည်မဟုတ်ဟုဆိုကြ၏21မှ 24ထိုအခါရုဗင်အမျိုး၊ဂဒ်အမျိုး၊မနာရှေအမျိုးတဝက်တို့သည်ဣသရေလအမျိုးတွင် လူတထောင်စီအုပ်သောအကဲအမှူးတို့အားပြန်ပြောလေသည်မှာ၊မြတ်စွာဘုရားသခင်ထာဝရဘုရား၊မြတ်စွာဘုရားသခင်ထာဝရဘုရားသည်ကိုယ်တော်တိုင်သိတော်မူ၏။ဣသရေလအမျိုးလည်းကိုယ်တိုင်သိရလိမ့်မည်။ပုန်ကန်မည်အကြံ၊ထာဝရဘုရားကို ပြစ်မှားမည်အကြံရှိ၍ ထာဝရဘုရားနောက်တော်သို့မလိုက်ဘဲလွှဲသွားခြင်းဟာငါတို့သည်ရစ်ပလင်ကိုတီးတီးမှန်းလျင်ယနေ့ဘေးမလွတ်ပါစေနှင့်ထိုပလင်ပေါ်မှာမိရှုရရစ်ဘောဇင်ပူဇော်တကာမိတ္တဟာယပူဇော်တကာကို ပူဇော်မိအကြံရှိလျင်လဲဒါဝရဘုရားသည်ကိုရိုတိုင်စစ်ကြောတော်မူပါစေ။နောင်ကာလ၌တင်တို့သားမီးတို့ကအိုရုဘင်အမျိုးသားဂတ်အမျိုးသားတို့ င်တို့သည်ဣသရေလအမျိုး၏ဘုရားသခင်ထာဝရဘုရားနှင့်အဘယ်သို့ဆိုင်ကြသနည်းအငယ်25မှ29ထာဝရဘုရားသည်ငါတို့နှင့်တင်တို့ဆက်ကြား၌ပိုင်းခြားလျက်ယော်ဒန်မြစ်ကိုထားတော်မူပြီးတင်တို့သည်ထာဝရဘုရားနှင့်အလင်းမဆိုင်ကြဟုငါတို့သားမီးတို့အားပြောဆိုသဖြင့်ငါတို့သားမီးတို့သည်ထာဝရဘုရားကို မကြောက်ရွံ့ဘဲနေစေမည်အကြောင်း သင်တို့သားမြေးတို့သည်ပြုကြမည်ဟုစိုးရိမ်၍ဤအမှုကို ပြုပြီမဟုတ်လော။သို့ဖြစ်၍ငါတို့သည်ယဇ်ပလ္လင်ကိုတည်ခြင်းငှါပြင်ကြကုန်အံ့ဟု ဆိုကြသောအခါ၊မီးရှို့ရာယဇ်အစရှိသောယဇ်မျိုးကို ပူဇော်မည်အကြံရှိသည်မဟုတ်။ငါတို့သည်မီးရှို့ရာယဇ်အစရှိသောယဇ်မျိုး၊မိဿဟာယပူဇော်သက္ကာအမျိုးမျိုးကိုပြုသဖြင့် ထာဝရဘုရားအမှုကို ရှေ့တော်၌ဆောင်ရွက်ခြင်းက၎င်း၊နောင်ကာလ၌တင်တို့သားမြေးတို့ကတင်တို့သည်ငါတို့ဘုရားနှင့်အလင်းမဆိုင်ကြဟုငါတို့သားမြေးတို့အားမပြောစေခြင်းက၎င်းဤရစ်ပလင်သည်ငါတို့နှင့်တင်တို့ဆက်ချာငါတို့သားမြေးနှင့်တင်တို့သားမြေးဆက်ချာမှတက်တည်ဖြစ်စေခြင်းကတည်ကြပါပြီ။နောင်ကာလ၌သူတို့သည်ငါတို့နှင့်ငါတို့သားမြေးတို့အားထိုတို့ပြောဆိုလျင် ငါတို့ကငါတို့အဖတို့သည်မီးရှို့ရာယဇ်အစရှိသောယဇ်မျိုးကို ပူဇော်ခြင်းငှါမဟုတ်၊ငါတို့နှင့်သင်တို့စပ်ကြားမှာသက်သေဖြစ်စေခြင်းငှါတည်သောထာဝရဘုရား၏ယဇ်ပလ္လင်ပုံကို ကြည့်ကြလော့ဟု ပြန်ပြောစရာအကြောင်းရှိစေခြင်းငှါငါတို့သည်တိုင်ပင်ကြပြီ။တဲတော်ရှေ့၌ရှိသောငါတို့ဘုရားသခင်ထာဝရဘုရား၏ယဇ်ပလ္လင်တော်မှတပါးအခြားသောယဇ်ပလ္လင်ကိုတည်၍မီးရှို့ရာယဇ်အစရှိသောယဇ်မျိုး ဘောဇဉ်ပူဇော်တကာမျိုးကိုပြုသဖြင့်ထာဝရဘုရားကိုပုန်ကန်၍နောက်တော်သို့မလိုက် လွှဲသွားခြင်းအမှုသည်ငါတို့နှင့်ဝေးပါစေသောဟုပြန်ပြောကြ၏။30ယဇ်ပုရောဟိတ်ဖိနဟတ်နှင့်ပရိသတ်မင်းများ၊ဣသရေလအမျိုး၌လူတထောင်စီအုပ်သောအကဲအမှူးများတို့သည်ရုဗင်အမျိုး၊ဂဒ်အမျိုး မနာရှေအမျိုးသားတို့ပြောသောစကားကိုကြားရသောအခါအားရကြ၏။ယဇ်ပုရောဟိတ်ဧလာဇာသားဖိနဟတ်ကလည်း၊သင်တို့သည်ထာဝရဘုရားကိုမပြစ်မှားသောကြောင့်၊ထာဝရဘုရားသည်ငါတို့တွင်ရှိတော်မူကြောင်းကိုယနေ့ငါတို့သိမြင်ကြ၏။သင်တို့သည်ဣသရေလအမျိုးသားတို့ကိုထာဝရဘုရားလက်တော်မှယခုကယ်လွှတ်ကြပြီဟုရုဗင်အမျိုး၊ဂဒ်အမျိုး၊မနာရှေအမျိုးသားတို့အားပြောဆိုကြ၏။ထိုအခါယဇ်ပုရောဟိတ် ဧလဇာသားဖိနဟတ်နှင့်မင်းများတို့သည်ရုဗင်အမျိုးဂတ်အမျိုးသားတို့နေရာဂိလပြည်မှဣဒရေလအမျိုးသားနေရာခါနန်ပြည်သို့ပြန်လာ၍တည်င်းကြားပြောသဖြင့်ဣဒရေလအမျိုးသားတို့သည်ဝမ်းမြောက်ခြင်းရှိ၍ဘုရားသခင်၏ကျေးဇူးတော်ကိုချီးမွမ်းကြ၏နောက်တဖန်ရုဗင်အမျိုးဂတ်အမျိုးသားတို့နေသောပြည်ကိုလှုပ်ကြံအံ့သောငါစစ်ချီမိဟုအကြံမရှိကြ ရုဗင်အမျိုးဂဒ်အမျိုးသားတို့ကလည်းထာဝရဘုရားသည်ဘုရားသခင်ဖြစ်တော်မူကြောင်းကိုဤရစ်ပလင်သည်ငါတို့ဆက်ကြားမှတက်တည်ခံပါစေသောဟု ဆိုလျက်ထိုပလင်ကို အေဒအမည်ဖြင့်မှဲ့ကြ၏